အာတာနာတိယတုအပတံနေဟိနာထတသာဒနေသာဓုတမတိအမနုတေဟိသန္တေဟိတရာကိဋ္ဌိတကာရိပိပရိဒါနံစတတန္နံအဟိန္တာယသဂௌတိယာယန္တိတိတိမဟာဝီရော ပရိဒံတံပနာမဟိဝိပတိတသနမထုသက္ခုမန္တတတိရိမတောသိခိတပိစနမထုတပ္ပဗုဒာနုကံပိနော ဝိတပုတ်တသနမထုနာတကတတပတိနော နမထုကကုတန္တတမာရသေနာပမတိနောကောနာဂမနတနမထုဗြဟမနတဝုတိမတောကတပတ္တသနမထု ဝိပမုတ်တတသပတိအင်္ဂိရတတနမထုတေကြပုဒ္ဒတတိရိမတောယောဣမံဓမ္မံဒီတိတိသဗ္ဗဒုက္ခပနုရဏံ ယေတာပိနိဗ္ဗုတာလောကေယထာဘူတံဝိပတိတုံတေဇနံအပိတုနာထမဟာန္တာဝိဒတာရတာဟိတံဒေဝမနုဿာနံယန္နမတန္တိဂေါတမံဝိဇာစရဏတံပန္နံမဟာန္တံဝိဒတာရတံဧတေစင်ကြီးစတံဗုဒ္ဓအနိကတတကောတိယောတဗ္ဗေဗုဒ္ဓသမတမတဗ္ဗေဗုဒ္ဓမဟိတိကာ သဗ္ဗေဓာတပလူပေတာဝေတာရစေဟုပါကတာသဗ္ဗေတေပฏิဇာနန္တိအာတပံဌာနမုဒ္ဓမံတိဟနာထံနထံတေတေပရိတာတုဝိတာရတာဗြဟ္မစကံဘဝတ္တင်တိလောကေအပတိဝတိယံဥပေတာဗုဒ္ဓဓမ္မေဟိအထာရတဟိနာယကာဗတ္တိန္တလက္ခဏုပေတာတိတာနုပြင်စနာတရာ ဗျာမပပါယတုတ်ပပါတဗ္ဗေတေမုဏိကုံစရာဗုဒ္ဓံတဗ္ဗညုနောဧတေတဗ္ဗေခိနာတဝါဇိနာမဟာပပါမဟာတေဇာမဟာပညာမဟာပလာမဟာကာရုဏိကာဓီရာတဗ္ဗေတာနံဒုက္ခဝဟာဒီပါနာထာပဋိဋ္ဌာသဒါနာလေးနာသပါဏိနံဂတိဗန္ဓုမဟတ္တာတာတရဏာသဟိတေတိနော ဂတိဗန္ဓုမဟိတသာတရဏာသဟိတေတိနောတဒေဝကတလောကတတပိဣတိပရာယနာဒေတာဟံတိရတာပါတိဝန္ဒာမိပုရိတုတ်တမေဝဇတာမနတာစီဝဝန္ဒာမိတိတထာဂတိတယနေအာဒနေဌာနေဂမနေစာပိတပ္ပဒာတထာဒုခေနရခန္တုဗုဒ္ဓတန်တိကရာတုဝံ တေဟိတောရခိတောတံသယေတိတာသဗ္ဗဝေရမတိတ်ကံတောသောသတုဝံဘဝတေတံသစ္စေနဒီလေနခန္တိမေတ္တာဗလေနသာတေပိအမေနုတဲ့ခန္တုအာရောဂေနဒုခေနသာဗုဒ္ဓတိမသမိန်တိတာဘာဂေတန္တိဘူတာမဟိတိကာ တေပိအာမေနုရခန္တုအာရောဂေနဒုခေနသာဒက္ခိဏတမိန်တိတာဘာဂေတန္တိဒေဝမဟိတိကာတေပိအာမေနုရခန္တုအာရောဂေနဒုခေနသာပစ္စည်းမသမိန်တိတာဘာဂေတန္တိနာဂာမဟိတိကာတေပိအာမေနုရခန္တုအာရောဂေနဒုခေနသာတိတာဘာဂေ ပိမေနဒတသထောဒက္ခိနေနဝိရုံလကောပစ္စည်းမေနဝိရူပေခောကုဝေရောဥဒ္ဒရန္တိတံသတ္တရောတိမဟာရာဇာလောကပါလာယတတိနောတေပိအမေနုရခန္တုအာရောဂေနဒုခေနသာအာကာတထာသဘူမထာဒေဝနာဂမဟိတိကာတေပိအမေနုရခန္တု အာရောဂေနဒုခေနသာဣတိမန္တောသယေဒီဝါဝတန္တာဣဒသာရဏေတေပိအမေနုရခန္တုအာရောဂေနဒုခေနသာတဗ္ဗီတိယောဝိဝိဇန္တုသောကောရောဂောဝိနတတုမာတိဘဝန္တန္တရာယဒုခိဒီဃာယုကောဘဝအဘိဝါရဏတိလိတ်တ နိသံဝုဒ္ဓပသာယိနောသတ္တာရောဓမ္မာဝဋ္ဌန္တိအာယုဝန္နောဒုက္ခံဗလံ